အခန်းကြီး138အငယ်1မှ9အိုထာဝရဘုရားကိုရော့ကိုစိတ်လုံးအကျွင်းမဲ့အကျွန်ုပ်ချီးမွမ်းပါမည်အခြားတစ်ပါးသောဘုရားတို့ရှေ့မှ ကိုရော့ကိုထောမနာတည်ခြင်းဆိုပါမည်တန်ရှင်သောဗိမာန်တော်သို့မျက်နှာပြုလျက်ပြတ်ဝုကိုးကွယ်၍ဂုဏတော်နှင့်တစ္ဆာတော်ကြောင့် နာမတော်ကိုချီးမွမ်းပါမည်အကြောင်းမူကားဂရိတော်ကိုတည်င်းတော်ရှိသည်မြတ်ထက်ချီးမြှောက်တော်မူပြီးအကျွန်ုပ်အော်ဟစ်သောနေ့တွင် နားထောင်တော်မူ၍စိတ်ဝိညာဉ်တဲသို့ခွန်အားကို တွင်းသည်ဖြင့်အကျွန်ုပ်ကို ခိုင်မာစေတော်မူ၏အိုထာဝရဘုရား လောကီရှင်မြင်အပေါင်းတို့သည်နှုတ်တော်ထွက်စကားတို့ကိုကြားရသည်ဖြစ်၍ဂုံတော်ကိုချီးမွမ်းကြပါလိမ့်မည်။ဒါဝရဖျား၏လမ်းခီးတော်တို့၌လိုက် တည်ခြင်းဆိုကြပါလိမ့်မည်အကြောင်းမူကားသာရဘုရားသည်ဘုံကြီးတော်မူ၏အငယ်6မှ8ဒါဝရဖျားသည်မြင့်မြတ်တော်မူသောလဲစိတ်နှိမ်ချသောသူတို့ကို ကြီးရှုတော်မူ၏စိတ်မြင့်သောသူတို့ကိုကအဝေးကတည်တော်မူ၏အကျွန်ုပ်သည်ဆင်းရဲဒုက္ခများ၌ကျင်လည်တော်လဲ ကိုတော်သည်အကျွန်ုပ်ကိုအသက်ရှင်စေတော်မူလိမ့်မည် လက်တော်ကိုဆန့်လျက်ရန်သူတို့၏အမျက်ဒေါသကို စီးတား၍လက်ရန်လက်တော်အားဖြင့်အကျွန်ုပ်ကိုကယ်တင်တော်မူလိမ့်မည်။ဟာရဖျားသည်ငါ၏အမှုကိုပြည်စည်းစေတော်မူမည်။အိုထာဝရဖျားဂုဏတော်သည်အစဉ်မြဲတည်ပါသည်ဖြစ်၍ကိုတော်၏လက်နှင့်ပြုစုသော အမှုတို့ကိုစွန့်ပစ်တော်မမူပါနှင့်။